ခန်းကြီး60အငယ်1မှ14တင်ထလောလင်းလောတင်ဤအလင်းရောက်လာပြီဒါဝရဖျားဤဘုံတော်သည်တင်ဤအပေါ်မှာပေါ်ထွန်းလျက်ရှိ၏ကြည့်ရှုလောမှောင်မိုက်သည်မြေကြီးကို ဖုံးလွှမ်းလိမ့်မည်ထူထပ်သောမှောင်မိုက်သည် လူများကိုဖုံးလွှမ်းလိမ့်မည်သို့တော်လည်းတင်ဤအပေါ်မှာဒါဝရဖျားသည်ပေါ်ထွန်းတော်မူ၍ ဘုံတော်သည်တင်းအပေါ်မှာထင်ရှားလျက်ရှိလိမ့်မည်တပန်းမျိုးသားတို့သည်တင်းအလင်းတို့၎င်း ရှင်မြင်းတို့သည်တင်း၌ပေါ်ထွန်းခြင်းအယောင်တို့၎င်းလာကြလိမ့်မည်အရရတို့မျှော်ကြည့်လော့ခတ်သိမ်းသောသူတို့သည်စုဝေး၍တင့်ထံသို့လာကြ၏တင်းဤသားသမီးတို့သည်အဝေးကလာ၍တင်းဤအနားမှမွေးစားခြင်းကိုခံကြလိမ့်မည် ထိုအခါသင်သည်ကြောက်ရွံ့ခြင်းနှင့်ရွှင်လန်းခြင်းရှိလိမ့်မည်နှလုံးတုန်လှုပ်၍ဝမ်းမြောက်လိမ့်မည်အကြောင်းမူကားသမုတ်တရားဤကျွယ်ဝခြင်းသည်တင့်ဘက်သို့ပြောင်းလဲ၍တပားမျိုးသားတို့၏စီးစိမ်သည်တင့်လက်သို့ရောက်လိမ့်မည်ကလအုပ်များနှင့်မိဒရန်ပြည်အေဖာပြည်မှဖြစ်သော ကလအုပ်မျိုးတို့သည် တင့်ကိုနှံ့ပြားကြလိမ့်မည်ရှေဘပြည်သားအပေါင်းတို့သည်လာကြလိမ့်မည်ရွှေနှင့်လောဘံကိုဆောင်ခဲ့၍သာဝရဖျားဤဂုံကျေးဇူးတော်တို့ကို ဝမ်းမြောက်စွာချီးမွမ်းကြလိမ့်မည်ကေရာပြည်ဤသိုးစုအပေါင်းတို့သည်တင့်ထံမှစုဝေးကြလိမ့်မည်နာဘယုတ်ပြည်ဤစိတ်တို့သည်တင်ဤအမှုကိုဆောင်ရွက်၍နှစ်သက်ဖွယ်သောလက္ခဏာနှင့်ငါ၏ရစ်ပလင်ပေါ်သို့ တက်ကြလိမ့်မည်။ငါဘုံထင်ရှားရာဗိမာန်ကိုငါသည်တာ၍ဘုံပွင့်စေမည်။မိုးတိမ်ကဲ့သို့၎င်းမိမိတို့အိမ်သို့ပြန်သောဂျိုးများကဲ့သို့၎င်းပြန်လာသောဤသူတို့ကအဘဲသူဖြစ်ကြလိမ့်မည်နီအကယ်စင်စစ်တင်ဤဖျားခင်သာရဖျားဤနာမတော်ကြောင့်၎င်းတင်ဤဘုံကိုပွင့်စေသောဤဒေလာမျိုးဤတန်ရှင်သောဖျားကြောင့်၎င်း သင်ဤသားတို့နှင့်တကွသူတို့ရွှေငွေများကိုအဝေးမှဆောင်ခဲ့ခြင်းဟာတကြွတနိုင်ငံသားတို့သည်ငါကိုစောင့်နေ၍တာရှုသင်မောတို့သည်အူးပြုကြလိမ့်မည်တပန်းအမျိုးတို့သည်တင်ဤမြို့ရိုးကိုတည်ကြလိမ့်မည်ရှင်မြင်းတို့သည်လည်းတင့်ကိုပြုစုကြလိမ့်မည်အကြောင်းမူကားငါသည်အမျက်ထွက်၍တင့်ကိုဒဏ်ခတ်တော်လဲစေတနာစိတ်နှင့်တနာအုံးမည် တပန်းမျိုးသားတို့၏စီးစိမ်ကိုတင့်ထန်သို့ ဆောင်ခဲ့၍သူတို့၏ရှင်ဘင်တို့ကိုလည်းပို့တတ်မည်အကြောင်းတင်ဤတကားတို့ကို နှိညမပိတ်ဖဲအစဉ်ဖွင့်ထားရလိမ့်မည်အကျဉ်ပြည်နှင့်အကျဉ်နိုင်ငံသည်တင်ဤအမှုကိုမဆောင်ထိုပြည်နှင့်ထိုနိုင်ငံသည်ပျက်စီးရလိမ့်မည်ထိုတို့သောတိုင်းနိုင်ငံတို့သည်တုတ်တင်ပယ်ရှင်းခြင်းကို အမှန်ခံရကြလိမ့်မည် ငါဤတန်ရှင်းရာဌာနကိုတင့်တယ်စေခြင်းငှာလေဗနုန်ဘုံနှင့်တကွထင်းယူပင်တတိရပင်တာရှုရပင်တို့သည်တင့်ထံသို့တညီတညွတ်ထီရောက်လာကြလိမ့်မည်ငါသည်ငါဤခြေတင်ရာအရက်ကိုဘုံပွင့်စေမည်တင့်ကိုနှင်းဆဲသောသူတို့၏သားတို့သည်တင့်ထံသို့လာ၍ဥချကြလိမ့်မည်တင့်ကိုမထီမဲ့မြင်ပြုသောသူအပေါင်းတို့သည်တင်း၏ခြေရင်း ဝတ်နေချလိမ့်မည်ထာဝရဘုရား၏မြို့ဣဒရလအမျိုး၏တန်ရှင်သောဘုရား၏ဇီးအုံမြို့ဟု၍တင့်ကိုသမုတ်ကြလိမ့်မည်